မနေ့ကသာရဏီယသုတ်တံတော့အဆုံးသတ်လိုက်ပါပြီဒီတော့မဟာပိဿကနာသုတ်တံတော့တရားထုတ်လို့ကိုယ့်အကိုယ်ပဲရှင်နေဆက်ရောက်တယ်ဆိုတာရှင်ရစဉ်းစားတဲ့ရှင်ရစဉ်းစားကိုကြည့်ရတဲ့သုတ်တံပေါ့ အဲဒါတော့အချိန်တော်တော်လေးခေါ်လို့လုပ်ကြည့်ရမလို့မဟုတ်ရတော့ပါဘူးနောက်လာမယ့်နေ့မှာအကြောင်းရင်းရတာလေးအခုလာရအထုကြရဲ့ယောဂီတွေတဲ့အခါစိတ်တန်းစားအထုလို့ဉာဏ်ရှိနေလေးဆိုတော့ကောင်းတဲ့ယောဂီတွေရှိပါတယ်အလေလယောဂီတွေရှိပါတယ် ထပ်ဖို့ခရရအတုလို့ဒီရန်လေးချစ်စာစရုပ်ကြီးလည်းရှိပါတယ်။စိတ်တန်းစားအတုလို့ဉာဏ်ရှိနေတော့ကောင်းတဲ့ယောဂီတွေဆိုရင်ရှိလို့ဆရာတော်ဆရာကြီးရဲ့လှုပ်ထုံးဆုံးကြီးအရဉာဏ်ရှိသေးလာပါတယ်။ဉာဏ်ရှိဆိုတော့ကတော့ ဒီပုဂ္ဂိုလ်ဝယောဂီဟာဘယ်လိုညာဖြစ်ရောက်သွားတယ်ဆိုတာဆရာဘုရားကသုချက်ချက်ချပြီးတဲ့အနေမျိုးလည်းမဟုတ်ပါဘူးအတိအမှအောင်လည်းမှပြည့်တဲ့အနေဆာမျိုးလည်းမဟုတ်ပါဘူးအတ္တနဝအတ္တနာဆရာကလေးရဆိုတဲ့သူမိတ်ရဲ့အရာပါကိုယ်ညာအဖြစ်အဖြစ် ကိုယ်တိုင်ရှိအဖြစ်ဆုံးဖြတ်ရတာကကိုအားထုတ်လို့ရရှိတဲ့နေရာကိုစေတနာကလာတဲ့အစိုးမိတ်နဲ့ပေါ့ကိုဟာကိုတက်ကြည့်ရအောင်ပွဲနေပွဲနေဆောက်ကနေကြရင်ပြင်ဆင်ပြီးတော့ကိုယ့်ကိုအစိုးချရကြပါလိမ့်ခုလုံးကိုမှန်ကြီးရှိမှသွားရပြီးတော့ ဆက်ရရှိတယ်ဒီဆောင်ရရှိတယ်မျိုးမျိုးမျိုးရှိတယ်ကျေပြာမရှိတော့ဘူးဆိုလို့ရှိရင်တော့ဒီလိုရရှိသွားပါဓမ္မဒါကဆိုတော့တရားရှိဖို့ရည်ပါတရားရှိဖို့ဆိုရကိုရရှိပါတော့ဒီတော့နောက်ကြောင့်ရည်တဲ့ခါကျမှပဲဒီမြတ်ရှင်တရားကိုခေါ်ရပါတော့ သို့တော့တကယ်သောတပတိဉာဏ်ကိုမှဖြစ်သွားပြီဆိုရင်တော့သူကပြည့်စုံတဲ့တရားတွေဆိုတာသူတို့ရဲ့ဆောင်ပြထားတာ။အဲဒါကြီးအတူဆုံးပြီးတော့သောတပတိဉာဏ်အရှိရလေးတဲ့အတွက်ရတယ်မှာဘယ်လိုအကျိုးရလာဒီဟောဒီသိချာချာဖြစ်တော်တယ်ဆိုတဲ့အချက်ကိုတော့ ကျမ်းလာလာတိုင်းရောရှင်းပြီးတော့ပြဖို့ရှိပါတယ်ဒီနေ့အဲဒါကိုဒီကထားပြီးတော့ပြပါမယ်အနိစ္စယကိလေသာဆိုတာခုနှစ်မျိုးရှိပါတယ်အနိစ္စယကိလေသာဆိုတာဆံရမနဲ့မပြရသေးလို့သတ္တဝါသူတိယောသန္တာမှာအစဉ်လိုက်လိုက်ပြီးတော့ပါတဲ့ကိလေသာတစ်မျိုးပေါ့ ဒီသုဘာအနေနဲ့တော့မထေစားပါဘူးအရှောင်းညီညွတ်မှဖြစ်ပေါ်နိုင်တဲ့ကိလေသာတစ်မျိုးပေါ့အဲအနိစ္စကိလေသာခေါ်ရတယ်အဲဒီအနိစ္စကိလေသာခုနှစ်မျိုးရှိပါတယ်ကာမရာဂအနိစ္စယဘဝရာဂအနိစ္စယ တိကအနုစယပြီးတော့မာနအနုစယဒိဋ္ဌိအနုစယပြီးတော့အဝိဇ္ဇာအနုစယဆိုတာပါအနုစယ9ပါးရှိပါတယ်ဒီလိုပါအဲဒီအနုစယ9ပါးတွေကဒိဋ္ဌိနဲ့ဝိသိကိစ္စအနုစယ2ပါးကိုတော့ ပထမပတ္တပတိဉာဏ်ကပယ်လိုက်ပါတယ်ပယ်လိုက်တဲ့အတွက်ယုံနာတရားတွေပေါ်မှာပုဂ္ဂိုလ်တ attva အတ္တဇီဝအစွဲပေါ်တယ်သတ္တဗံရှိခင်ကတော့ရှိတယ်နော်သတ္တဗံရှိသေးတယ်လည်းအဲ့ဒီဇီဝအတ္တအစွဲတက္ကဋိတိအစွဲခေါ်တဲ့အတ္တတိအစွဲအဲ့ဒါမရှိတော့ဘူး ဒီလိုဝိသိကိစ္စဒီလိုသုံးပါးပေါ်နဲ့တန်ခါရဲ့အကျိုးပေါ်နေလာတယ်ဆိုတော့ဒီလိုလည်းဝေခွင့်နေတဲ့ဝိသိကိစ္စပေါ်အဲ့ဒါလည်းပဲသတ္တဝတိလည်းကအပြည့်ရှင်းလိုက်သမရကနဲ့ပဋိက္ခလူဆရာကိုတော့တတိယလက်ကပြေသတ်ပါတယ်။ကျန်တဲ့မာနလူဆရာနဲ့ဘောရကအနုတယအဝိဇ္ဇာလူဆရာသုံးရုပ်ကိုတော့ လုထမဲ့ဉာဏ်ကသရတဉာဏ်ကပြတ်သွားတယ်။အဲဒီမှာသက္ကရာကြီးဘက်ကတော့အလူရိယခဏပါးတွေကဒေဟာကုံကမလေးရရသေတ္တကုံလို့မပြပါဘူး။ဆေပါးတဲ့မှာသနတိပါဒအတိနာတာကသိစ္စာစာက ဥစ္စာဝါဒနဲ့မိစ္ဆာသိရှိဝါဒဒီ၅မျိုးကိုတော့ကမ္မဋ္ဌာန်၅မျိုးကိုတော့သတ္တပတိလက်ကတည်တယ်လို့ဆိုရတယ်။ဆရာမိစ္ဆာသိရှိဆိုတာကုတုကအကုတုကမရှိကုတုကအကျိုးမပေးအကုတုကလည်းအဖြစ်မရဒီလိုလွဲမှားစွာရှိသမှုပေါ့။ အဲဒီဟာတွေကသတ္တပတိဝေကပြည့်ရှင်းလိုက်တယ်ဆိုရတယ်ဒီတော့သီလဝါကျသုသဝါကျနဲ့ပြာပါရဒါဒေါသနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်တော့တတိယမေကတာပြောရတယ်ကျန်တဲ့သမပကပနဲ့အဘိဓါအဂုဏကမ္မပဋ္ဌာန်နှစ်ပါးကိုတော့သုသဉာဏ်နဲ့ရတ္တဉာဏ်နဲ့တည်လို့ဆံရမှာဆိုရတယ် အဲဒီကလူရင်းလေးသိတာယုံမြအလွယ်ဆုံးကိုလည်းဒီလိုဖွင့်ထားတဲ့ဟာလေးပဲတစ်ချက်ရှိချင်တာဒီလိုလေးလည်းပုံပြီးတော့ပြောရသေးတော့နာကေဝလံစေတအမေကောသဝခန္ဓာဒီနာဝိပိဒနာမေဝကရောတိအတိသာခော အနမလကသံသရဝတ္တဒုက္ခသုံးတာစောစီကြီးသောတာမေညာသူကြဟံကျမ်းကဒီလိုဖော်ပြတယ်ဆိုတော့ဥဒိရိမေဥဒိရိကျမ်းကဒီလိုဖော်ပြထားပါတယ်စိတ်ကြီးတွေကဒီတတပတိနဲ့ဟာလောဘအဆိုင်ကျဒေါသအဆိုင်ကျမောဟအဆိုင်ကျပေါ့ ပါယကမဏိယအပယ်လားကြောင့်ပေါ်ဒီလောဘဒေါသမောဟဆိုင်ဆဲတွေကိုထောက်ခွဲဖြစ်စည်းရုံဖြစ်တယ်မဟုတ်ပါဘူးလေရှင်းရှင်းမတော့အဆုံးမရှင်းတဲ့သံဃာဝတ္တဒုက္ခသုတ်တရားရည်ရည်ကြီးလိုပေါ့အမှန်တော့ရှင်းပြတဲ့သံဃာဝတ္တကြီးကိုလည်းပဲဆောက်ခံစီပါလေလို့ဆိုပါတယ် အဆုံးမတင်ဝိရေရေကျင့်စဉ်ဆောက်စီသည်လို့ဒီလိုကျမ်းဂန်များမှာပြသပါတယ်မပယ်ဘူးညခိလေကဖောက်ခွဲဖွယ်ခြင်းအဆုံးမတင်ဝိရေရေကျင့်စဉ်ဆောက်စီသည်လို့ဒီလိုသာပြီးတော့ပြပါတယ်သတ္တဗာမလောဘဆိုင်တဲ့ဒေါသဆိုင်တဲ့မောဟဆိုင်တဲ့အပြည့်ရှိနေသွားမရှိပါဘူး ဒါပေမဲ့လို့ဒိဋ္ဌိနဲ့ရှင်တွဲပြီးတော့ဖြစ်တဲ့သိအောင်စုလေးကိုရှိပါလားအဲဒီဒိဋ္ဌိနဲ့ရှင်တွဲပြီးတော့ဖြစ်တဲ့လောကကိုတော့သတ္တပတိမကအပြည့်ရှင်းလိုက်ပါလားဒါဝိသေသကိုလည်းပဲအပြည့်ရှင်းလိုက်ပါလားဒီကိစ္စနဲ့ရှင်းတဲ့စိတ်ပါလေ အမှုတွေစိတ်ကိုဆွေးရနားမျိုးကိုတော့ဆက်ရှင်းလိုက်တယ်။လောဘကဒိဋ္ဌိနဲ့မတွဲတဲ့လောဘလည်းရှိပါတယ်။အဲဒီဒိဋ္ဌိနဲ့မတွဲတဲ့လောဘမျိုးအဲဒါတွေကတော့အပယ်နဲ့ဆွဲချပါတယ်ဒီကတော့ဒိဋ္ဌိနဲ့မရှင်တဲ့အပယ်လားကြောင့်လောဘကိုလည်းပဲအပြတ်ရှင်းတယ်လို့ပြောဆိုပါတယ်။သောတူမဲ့ အပင်တက်နေနေတဲ့ဒေါသကိုလည်းပဲတတမတိမကဆက်ရှင်းပါတယ်။ကျန်တော့ကျန်နေတယ်။လောကလည်းကျန်ကျန်ကျန်ပါလိမ့်မယ်။ဒေါသလည်းကျန်ကျန်ကျန်ပါလိမ့်မယ်။ဒီလိုပါဆိုတာ။အပါယကမဏိယခေါ်တဲ့လောကဒေါသမောဟကိအလားကိုဆက်ရှင်းကြတယ်။တကယ်လို့သာတတပတိမဲ့ညာမရသေးဘူးဆိုရင် အပယ်လေးပါအပါဝင်ပေါ့လေသူဒီလက်ပြမှာမဆုံးနိုင်တဲ့သံဃာဝိကြီးဟာကျုံရောက်မှာပါပဲသတ္တပတိကိုရလိုက်တာနဲ့ပဲရတာဟာလက်ရှိဘဝကနေပြီးတော့လာမယ့်ဘဝရှိပြီးပေါ့ခုနဘဝနဲ့တိုးပြီးတော့ ပြုပြီးလက်ရှိမှာသုံးဆိုင်အလျာတော့ပေါ့ကိုယ်ပေါ်ကတ္တရိယာသွားတယ်သုံးတရားရှိပြီးကြီးကိုဘယ်လိုရှိတိုက်တာရှိလဲဆိုတာပေါ့လေခမနိုင်တယ်ဒီရှိလို့ရှိပြီးလို့ပေါ့ခမနိုင်သွားပြီအဲဒါကိုပဲအနမတကသံသရဝတ္တဒုက္ခသမုဒ္ဒါသောတိသုံးပါး လက်တပတ်ကြည့်လည်းမရဘူးဆိုလို့ရှိရင်အပေလေးပါရောလူဘဝနတ်ဘဝဓမ္မဘဝရောအကန့်အသတ်အပိုင်ချမရှိရှိတဲ့သွားနေမှာပါလက်တပတ်ကြည့်မရတဲ့ဒါနဲ့ဘဝကတ်တာလူကြီးနတ်ကြီးဆုံးဆိုင်နေတဲ့ခုနဘဝနဲ့တို့ပြီးတော့နေရတော့အဲလူကြီးသားလေးအားထုတ်လို့သတ္တဗာနေတဲ့ဓမ္မဘုံရောက်သွားပြီဆိုလို့ရှိရင် ကြာလာအနာဂါမီဆိုတာကိုသူဝနာကကြာပြီးတော့မသိတော့ဇမပြင်ပါပဲတရားကြီးအားထုတ်ပြီးတော့ဒီနောက်ဆုံးရလာဖြစ်ပြီးတော့ဘဝစံတယ်ကိုကြည့်ပါမယ်အဲ့ဒါကိုသူကြရမယ်ဒီဘောဓသောတူလားသတ္တပတိမိညာအပေကံတွေကခန္ဓာ ဒိဋ္ဌိနဲ့ဝိသိကိစ္စဒိဋ္ဌိနဲ့တွဲရှင်တဲ့လောဘဒေါသဘာယကံကြီးရအဲ့ဒီဟာတွေကိုအကျရှင်းလိုက်ပါတယ်ဒီတော့အပယ်လာကြောင့်ဒိဋ္ဌိဝိသိကိစ္စလောဘဒေါသတွေအကျရှင်းလိုက်ဆိုတော့အပယ်မျိုးဖြတ်သွားပြီ ပဲဖြစ်နေနိုင်တဲ့တက္ကတိအရှုံးရှိတော့အပေကိလေသာငုတ်လည်းပြုတ်ဖြစ်သွားတယ်။အဲဒီတော့ပဲမြုပ်ချက်အပေကိလေသာအငုတ်ကြီးပြုတ်သွားတဲ့အတွက်သတ္တဗာပုဂ္ဂိုလ်ဟာအပေလည်းမကြတော့ဘူး။အပေကကြီးပြိတ်သွားပြီလို့ပြောဆိုရဘူး။ဘုရားပြိတ်ပြီးတော့သတ္တဗတိလက်ကပြိတ်ပြီးပါတယ်။ ดีแต่ไม่ก็ก็จะปฏิเสธที่จะดปฏิบัติเบาปฏินัติสบายวายาตัวนั้นอาณาจักรเป็นการรู้ปฏิเสธตัวน้นถ้าก็จะปฏิเสธคุ้ณยึดคุณว่าไม่ก็มาเป็นลีวันละบางอย่างแต่ก็ปฏิเสีแต่ก็ป็นเสธไม่ได้ที่จคุณย တဲ့တတ္တဝပုဂ္ဂိုလ်ဟာသတ္တကြီးပေါ်မှာကျင်းမဲ့ဘဝရှိုးရီပေတော့မပြုတ်တော့ပါဘူးအဘဲတာဘဝရှိခဲ့ပြီးကြောင်းတော့မှတန်တန်ကြတဲ့ဘဝကောင်းတွေပဲရောက်တယ်ဆိုရှိပါတယ်ဒီတော့ဝိသိကိစ္စဘာလဲယုံကြည်တိုက်တဲ့နေရာတွေပေါ်မှာ ဒုလောဒုလောနဲ့ဘဝပွဲဆိုင်မှုဒီကိစ္စအတိအကျမဆုံးဖြတ်နိုင်မှုဒီကိစ္စကံနဲ့ကံရဲ့ရုပ်ပေါ်မှာပေါ်လို့ဘဝပွဲဆိုင်မှုဒီကိစ္စမဆုံးဖြတ်နိုင်မှုဒီကိစ္စဘဝဒီပေါ်မှာလည်းဘဝပဲဘဝပွဲနဲ့ဆုံးဖြတ်နိုင်မှုဒီကိစ္စအဲဒီဝိသိကိစ္စကိုတော့သတ္တပတိနဲ့ညာကအပြည့်ကြီးလည်းမလိုက်ပါနဲ့ပြည့်ရှင်းလိုက်တဲ့အတွက် သတ္တမပုဂ္ဂိုလ်ဟာတတိယဝတ္ထုခေါ်တဲ့ယုံကြည်ပြီးယုံကြည်တဲ့ယုံကြည်ရမယ့်အရာတွေပေါ်မှာကိုယ်ပိုင်ညာတဲ့ပေါ်အမိတ်မတော်ဆွေးနွေးစွာယုံကြည်မှုတွေရသွားပါတယ်။ယုံကြည်မှုတွေမဟုတ်ပါဘူး။သီလလည်းပဲရသွားပါတယ်။စေတဝတ္တပါဒနာလည်းရှိသွားပါတယ်။ဒါတော့ သာရိတုပြည့်တုကြတဲ့လက်ရှိလူသားသာရိလည်းရရှိပါပါလေ။သာကခေါ်တဲ့သတ္တပတိမေကတတိကရဲ့ကိလေသာတွေကိုအပြတ်ဆွတ်လောက်ချလိုက်တာပါ။သာကလည်းပြည့်စုံသွားပါလား။ဒီတော့ပတ္တနာမက်ကြီးများကနေပြီးတော့အဲ့ဒါအရိယာမက်ကြီးများလည်းရရှိပါပါလား။ဒီတတ္တသာရိရဲ့တရားခုနှစ်မျိုးကို ကျန်ကန်များမှာကိုယ်ပိုင်ဥစ္စာအနေနဲ့ပေါ်ဒီတင်စားပြီးတော့ပြောထားပါတယ်။လောကမှာဒလဟာအရေးကြီးပါတယ်။ဒလကအကုန်လုံးကိစ္စအရေးကြီးပါတယ်။သာဝန်နေရတဲ့အကုန်လုံးကအရေးကြီးပါတယ်။ဒီကိစ္စဝါဝါဒီစံနာတွေလည်းဒလဖြစ်ဖြစ်ပြနေပါတယ်။ထို့တူပဲဒလတွေနဲ့တင်စားထားတဲ့သတ္တသာကြီးတရားတွေဟာလည်းဓမ္မနေရာမှာပြဿနာအခြေအနေကို ကရှင်းလင်းထုတ်ပြန်နေတာ။အဲဒီခုနှစ်မျိုးကိုပရိယသန္တာလို့ခေါ်ပါတယ်။ပရိယရှိတဲ့ခုနှစ်မျိုးပါလေ။အဲဒီအရိယသန္တာကိုပိုင်ပိုင်နဲ့ရရှိနေပါလေ။သတ္တနာအရိယသန္တာနာသမုပ္ပါဝံကရောတိ။ခုနှစ်မျိုးသောဖြစ်ခြင်းများသောပုဂ္ဂိုလ်ရဲ့ပု္ပ္ပသန္တာကိုမြတ်ဖို့သင်္ချာချဝံပိုင်ပိုင်နိုင်တဲ့ ရရှိအောင်ပြုလုပ်ပြပါနဲ့။တရားဥစ္စာခုနှစ်ပါးကောင်းစွာရရှိပြီလို့ဒီလိုကိုယ်ကြီးပြောရဲကျန်တာမှဖော်ပြပါလေ။သတ္တပတိမဲ့နဲ့ဒုလောဒုလောမူပွဲနဲ့ဝိရိကိစ္စကိုပြန်လာမရှိအပြည့်ရှင်းလိုက်တော့ယုံကြည်တဲ့အရာတွေမှာကိုယ်ပိုင်ဉာဏ်နဲ့ပေါ့ဆက်ဝင်ပြီးတော့ တဲ့ပုဂ္ဂိုလ်များရဲ့ယုံကြည်မှုဒီယုံမှုတရားတရားဟာဒီကြာရောက်ရင်လည်းသတိမှလည်းမပြတ်ဒီသိချောင်းရင်ဖြစ်တော့လည်းမပြတ်တော့လေအဲ့ဒီဖြစ်တော့လည်းမပြတ်အဲ့ဒီကဆံပြီးဆောင်ပြီးတော့မပြတ်နိုင်တဲ့အစီအစဉ်ကိုတော့သုဘဗုဒ္ဓရဲ့ सरकार ने मुझे रानी तो जो टीका होता है ဘုရားလက်ထက်တော်ကာလကသုဘဗုဒ္ဓခေါ်တဲ့အခိယံဝိသေတိယောဟာဒီကိုလုံးပါဘောဒီနာယောဂါဒီစက္ကနေတဲ့ဒီစီနေတော့မပြတ်သူဟာဟောဟိဒီလိုနေရပါတယ်ဘုဘုရားလည်းပဲရှိဘူးလေ ဟိုပဲအိမ်ပဲပေါ့ရှင်နေပဲပေါ့သူကကလေးဘွားကစာပြီးတော့ပေါ့လေဖက်လက်ဆွဲပြီးတော့ဟိုဒီဒီတောင်းစားရတဲ့အချိန်တွေပေါ့သရောင်းစားလို့ဆိုတာပေါ့လေဒါတော့ဒီကိုရဲ့သမားတောင်းရစားတော့ပြီးစည်စည်ရနေရတဲ့ပုဂ္ဂိုလ်အလုံးစည်ရတဲ့ဖြစ်ကြသမားပါ သူဟာဒီနေ့မှာတော့မြတ်စွာဘုရားတရားဟောနေတော့မှာပြိဿရဲ့အဆုံးမှာနေပြီးတော့တရားနာပါလေတရားနာနေတော့စေတနာဥစ္စာတွေနဲ့ဉာဏ်နဲ့ပြည့်စုံသွားတာနာကြားတဲ့တရားအစိမ်နောက်ကလိုက်ပြီးတော့ကိုယ်ရဲ့စိတ်ရှိတော့ကိုယ်ရဲ့စိတ်ရှိတော့ကျုပ်လာပိုက်ချပြီးကစားတဲ့စိတ်ဉာဏ်လေးတွေပွင့်ပြီးတော့နောက်ဆုံး ပဋ္ဌပန်ဖြစ်သွားပါတယ်ပဋ္ဌပန်ကြီးရဲ့ဉာဏ်ရသွားပါတယ်ဒီမြတ်ရှိတဲ့တရားတွေကိုဘုရားကသာသွားရောက်ပြီးတော့ဆက်ထားဖို့ကြံစီပါတယ်တောင်မန်တို့ကုသိုလ်ပုဂ္ဂိုလ်တွေကပြေးတတ်ကြတယ်တိုးခွေပြီးတော့သွားဖို့ရတယ်လွယ်ကူတဲ့ကမလွယ်ကူမှန်းသိတော့ဘူးစိတ်ဓာတ်နဲ့ရှိတော့မှမပြောင်းဘူးပြိဿညာလည်းအတူ ရောဆောင်ပြီးတော့ဗောလေအတန်ငယ်ကျန်လိုက်သွားပြီးမှဆရာထာမှာကျန်လာခဲ့ပါလေအဲ့ဒီစိတ်သာသာတရားတွေကသူ့ရဲ့တရားတရားကိုစုံစမ်းလို့ကောင်းနေတယ်ပြီးတော့ယက်တည်ပြီးတော့ပြောဖို့လည်းသူကလည်းကြံလာပြီးတော့ပြောဖို့လေးတွေဟာတော်တော်ကိုစိတ်ဝင်စားစရာကောင်းပါလားဘုရားဗုဒ္ဓ တရားအလုံးအမင်းသိလွန်ပါတဲ့ဖြစ်တဲ့ကိုယ်ကိုယ်ရမဲ့တဲ့ကိစ္စတွေဖြစ်တဲ့အလုံးအစိတ်တနိုင်တဲ့ဒါသာပြောင်းဖြစ်တဲ့သင်အားလက်ရှင်နိုင်အောင်အကန့်အသတ်မရှိရစွာသောစိတ်ချတာလေးကိုငါပြီးကမှတ်သားမယ်သို့သောအဟာရဆရာကြီးမဟုတ် တရားဟာလည်းပဲတရားဖြစ်မဟုတ်သံဃာလည်းပဲသံဃာဖြစ်မဟုတ်ဘုရားတရားသံဃာဒီသုံးမျိုးဟာငါနဲ့ဘာမှမဆိုင်အာဘုရားတရားသံဃာကိုအလိုမရှိလို့ဒီစကားကိုပြောပြပါလို့တရားကတိုက်တွန်းတယ်ဒီတော့တရားကိုရေးလည်းလည်းအထုတ်ထားလို့တရားတော်ကို ဒီနေ့လောက်တဲ့အချိန်ဝေထားပြီဆိုလို့ရှိရင်ဝေထားလို့အာအခုလိုတရားကလာပြီးတော့ယုံလောက်အောင်လာပြောမယ်ဆိုလို့ရှိရင်ဘယ်လိုသဘောထားမလဲဆိုတာပေါ့စိတ်ထဲကအထင်ကြီးတာမှာသဘောဝတ္တဘယ်လိုအဖြေပေးတယ်ဆိုတာလဲကိုယ်အဖြေနဲ့စိတ်ကြီးတာမှာဘယ်သူကဘုရားကသင်ပဲလို့လဲလို့ပြောပါတယ်တရားက ငါတရားပေးပါလို့ရှိဆိုတယ်။ဟိုပိုက်ကလာအရှက်မဲ့တဲ့တရားပေးမပြောသေးတဲ့စကားကိုသင်ပြောရပြီလေ။သင်ဟာငါတဲ့စကားပြောလို့ရမထိုက်တာပါ။ဒီလိုနဲ့ငါကိုလူချင်းရည်လူမွဲသည်ကိုကိုရမယ်တန်းစားလေးဆိုပြီးတော့ဒီလိုသိပြီးတော့သင်ကအတိုင်းကြောင့် ဆိုရပါလေသူဟာမြတ်စွာဘုရားရဲ့သားတော်ရှိရှိုံကိုဖြစ်တယ်မဟုတ်ပါလားတဲ့မြတ်စွာဘုရားဒီကရာထောင်တဲ့တရားတွေအားလုံးတရားတော်ကိုလည်းသိနေတယ်လေသူသိရဲ့လူမွဲကိုကိုရမယ်တန်းစားမဟုတ်ပါဘူးတဲ့အမှားအားဖြင့်ပြောရလို့ရှိရင်ဒုက္ခအကောင်းအမြတ်ဆုံးချမ်းသာ ချမ်းသာနဲ့ကောင်းစားချမ်းသာပြီးတော့မဟာဒနာဆိုတာကကျေဝပေါ်မြတ်ဖြစ်ပါလေလို့ဆိုရပါတယ်သတ္တဒနာအစရှိတဲ့ကာထာရင်းနဲ့ဝင်တရားကိုတုံ့ပြန်ဖြစ်ဖြစ်ပါတယ်စိတ်သက်တည်ကောင်းပါတယ်ဒီကရဆိုလို့ရှိရင်ကျုပ်တို့ဒီတရားဆိုချမ်းသာတယ်မဟုတ်ဘူးလားလို့တရားထုတ်လို့တရားတော်လေးကြီးသိနေပြီးသတ္တဆာရည်ရဲ့ ဥစ္စာကြီးရှိသွားပြီရှိရင်အဲဒီဥစ္စာကြီးကြောင့်ပြီးတော့ချမ်းသာပဲကြဝတ်ဖြစ်လိုက်တယ်ဆိုတာပေါ့လူတန်းစားတိုင်းပေါ့ဘယ်လိုအတန်းစားကလာလာပေါ့တရားတော်လို့ရှိရင်တကယ်ချမ်းသာရနိုင်တယ်တကယ်ကြဝတ်သူကျွေးကြီးတစ်ချက်ကြီးလက်ဖြစ်နိုင်တယ်ဆိုရတာဒီဝတ္ထုကြောင့်ပြပါလေမင်္ဂလာနည်းနဲ့တရားရည်နည်းနဲ့သမတရားတွေကို ဒိဋ္ဌိရှိနေအောင်ပေါ့အထုတ်တာသူဟာသူအထုတ်တဲ့အမှန်တရားကအထုတ်တဲ့ပုဂ္ဂိုလ်ကိုရင်းရင်းကြည့်တယ်ဆိုတာပဲ။ဘာမှလည်းတရားကြည့်တာလည်းမရဲဘူး။ဆိုရင်ငါဟုတ်မှာဟုတ်ပါမှာဆို။ကိုယ်လည်းမဟုတ်တော့ဘူးဆိုတာပေါ့။မဟာတရားကတရားနဲ့အဘုဒ္ဓတရားက ကိုယ်မှန်သာရှိထားပြီးဆိုရှိရင်ပရိသတ်တော်လည်းမတော်ဘူး။တတိကြောင့်ကြီးတယ်ဆိုတော့မကန်တဲ့တရားကမကန်အောင်ဖြစ်တော့အတုကျင့်အောင်အထုတဲ့ပုဂ္ဂိုလ်ကိုတတိကြီးရဲ့။အမှန်တရားကအမှုတရားကအမှုတရားကမမမကန်တဲ့အမှုတရားတဲ့ပုဂ္ဂိုလ်တတိကြောင့်ကြီးတယ်ဆိုတာကိုဒီကိုကြောင်းရသိရပါလေ။ သမားတွေကြည့်တဲ့ပုဂ္ဂိုလ်တွေကတတိကြောင်းနေရရှိပါဘောဘပိုက်တဲ့ကောင်းမြတ်ဆုံးဆန္ဒနဲ့အရိယတနာကျော်ဝဘုံကိုတတိရှိရှိတဲ့ပြန်ပြောပုံလေးကိုဘုရားတော်ရဲ့ဒီပေါင်းတစ်ထောင်ရောင်းတစ်ထောင်ငါးရောင်းလောက်ကပြန်ပြောပုံလေးသတ္တတဏ္ဍိလတဏ္ဍရှိရိဝတ္တမိယတဏ္ဍသုတတဏ္ဍကြာကြာဟောကြာ ပညာဝိသတ္တမသနာယထာယေသေတနာနာတိဣတိယယထာယေသေတနာအတိဣတိယပိသသဝါအတရိတောတိသဟံအမောကံသတ္တရှိတံဒီလိုပါသတ္တတနာယုံကြည်မှုကြည်ယုံမှုသောဥစ္စာကတစ်မျိုးသီလတနာသီလရည်ဟုသောဥစ္စာကတစ်မျိုး Tividana Duteng. Sitting for it, unique for it, Utagatayu. Utavadana Duteng Yama Duteng for it, Utavadana Gatayu. Tutadana Ja, Tutad for it, Sari, Ledwe for it. Utagatayu. Jagosa. ဆွတ်ထွက်ခြင်းဆွတ်ခြင်းရဲ့ပူသောဥစ္စာကတမျိုးဝိပညာသသတ္တမတနာတတိအတိပညာပူသောခုနှစ်ခုမြောက်ဥစ္စာကတမျိုးတဲ့ဥစ္စာသုံးမျိုးပြဥစ္စာတမျိုးလို့ခေါ်ရတယ်အရိယသာခုနှစ်မျိုးတို့ဟာအမျိုးသမီးရဲ့သန္တာမှာပဲဖြစ်ဖြစ်အမျိုးသားရဲ့သန္တာမှာပဲဖြစ်ဖြစ် ပိုင်ဆိုင်တဲ့အနေနဲ့ရှိကြတယ်ဘုလိုတရားတွေအားလုံးထားလို့ပိုင်ရမှာလေအဲဒီပိုင်ဆိုင်တဲ့အမျိုးသမီးကိုအမျိုးသားကိုအတ္တလေးကြောတိသူသိရလို့အတ္တလေးကြောတိမသိရလို့အာဟုပြာဆိုင်တဲ့ပုဂ္ဂိုလ်များကမိတ်ဆွေကြပါလေသူသိရမဟုတ်ဘူးဆိုလို့ရှိရင်တော့ဒီကောင်ကိုဆောက်ကြမယ်လို့ရှိရင်ချမ်းသာဆိုတာပေါ့ တို့တော့ယုံသူဖြစ်ပြီးချမ်းသာတယ်တော့မဟုတ်ဘူးလူပြဒနာအဆွေတွေကိုဒါတော့ဘောအမကတဲ့တိဆိုင်တဲ့ပုဒ်ကနာရှိတာတောင်းဆိုပါတယ်ထို့သောပုဂ္ဂိုလ်ဤမြေလာရခြင်းမြေသမီးရခြင်းဖြစ်ပေါ်ဒီမိတ္တာအသက်ရှင်နေလို့အမောကအချင်းချင်းမဟုတ်အကျိုးများသောအသက်ရှင်နေလို့လည်းပဲမိတ်ဆွေထားပါတယ် သိခါထားရတဲ့တရားကိုရဲရဲတော့လုပ်ကြပါလေ။သူအရိယာမေဟာတရားထံကိုရှိစွာတွားရောက်ပြီးတော့သဘောဝတ္တလူလူနဲ့လူနဲ့ပေါ်ပြီးအပြာထာသုံးစားကုန်ပြောဆိုကုန်ပြီးတော့အကြောင်းအရာတွေကိုချက်ထားတယ်လေ။တရားသံဃာမဟုတ်လို့ပြောဆိုလို့ရ သုဘဘုရားကိုကျေလွန်သောတရားလေးကိုကြားနဲ့ထောက်နဲ့ရှိပြီးတော့ကိုဖြစ်တော်လည်းပဲမပြည့်ပြည့်နိုင်မြတ်စွာဘုရားအတည်ပြုပြောဆိုပါတယ်။ဒီလိုက်ကြည့်တော့ဆန်တဲ့ပိုင်းလေးတွေလည်းရှိပါသေးတယ်။နောက်နေ့ကျမှပဲဆက်လက်ပြီးတော့ဘုထုကြောင့်ဖန်ချက်လေးတွေနဲ့ရှင်းပြပြီးတော့လည်းပြောကြလေးကျမှနေတယ်ဒီနေ့ဒါတော့ပဲကြောက်ကြအောင်